စမာဓိခန္ဓာစမာဓိဥစုစမာဓိစိတ်ခါသုံးမျိုးပေါ့လေတနည်းအားဖြင့်စမထဒီတရားတွေရဲ့အပေါင်းလိုက်အနေနဲ့စัจဉ္မဲ့တရားတွေကိုညှို့ပြပြအောင်ပြုလုပ်ပုံနဲ့အဲဒီတရားသုံးပါးမှာအတီးအတီးသူတို့ရဲ့စွမ်းရည်တတ္တိလေးတွေပေါ့ စာတွေးတဲ့လက်တွေနှစ်ခုပေါင်းစပ်ပြီးတော့မလေးကရှင်းလင်းခဲ့ပါတယ်အဲ့ဒီတရားသုံးမျိုးအမြဲတစေမိမိတဏ္ဍာမှာဖြစ်ပွားစေနိုင်ရင်အဲ့ဒါကြီးကြီးထွားလာလို့ရှိရင်အားကောင်းလာလို့ရှိရင်သူတို့သုံးမျိုးမဖြစ်တဲ့အတွက် တောင်းကြလာနိုင်တဲ့ပရိယုထနာကိလေသာတွေဖြစ်ခွင့်မရဘဲနဲ့ငြိမ့်သွားတယ်ဆိုတာပေါ့အဲ့ဒါဒီငြိမ့်နေလို့ရှိရင်စိတ်အစဉ်မှာညဉ့်ညမ်းမှုတွေဝင်ရောက်နှောက်စိတ်နောက်ချက်ချိန်မရှိတော့စိတ်စဉ်လေးတွေဟာညစ်ကြေးတွေကင်းပြီးတော့စန့်စင်နေတယ် စိတ်စဉ်ကြာနာနေတယ်ဗောလေသို့တော့ဘလောက်ပဲသူကအာကောင်းကောင်းကိလေသာမျိုးကမပြတ်သေးဘူးကိလေသာအငုတ်ကမပြုတ်သေးဘူးကိလေသာမျိုးပြတ်ကိလေသာအငုတ်ပြုတ်မှစိတ်ချရပါတယ် အဲဒီကိလေသာကိုပြုတ်ဖို့နဲ့ကိလေသာပြုတ်ပြတ်ဖို့ကတော့ပညာနဲ့ဆက်နေပြီပညာဆိုတာခွဲခြားစိတ်ဖြာပြီးတော့သိတဲ့အတိညာပေါ့ဥပဒနာခိုက်တာမှာယုံနာပိုင်စားတိမှုကအစကြောက်ကြွဆက်ပုံလေးကြောက်ကြွဆက်တဲ့ဒီဘဝမမြဲဆင်းရဲသဘောပဲခေါ်တဲ့ချင်းရဆုံး သိမှုတွေအစစ်စစ်အစင်စင်သိမှုတွေပေါ့အဲဒီခါမျိုးမှာတစ်ခုနဲ့တစ်ခုမရောဘဲနဲ့ခွဲခြားစိတ်ဖြာပြီးတော့သိနေတာပဲဥပဒနာပညာတွေဖြစ်နေတာအဲဒီဥပဒနာပညာခိုက်တာမှာပိုင်နိုင်စွာရှိမိတဲ့အာရုံပေါ်မှာကိလေသာမျိုးပြတ်တယ်ကိလေသာအမှုပြုတ်တယ်တတင်ကခေါ်တာပါလေတတင်ကဆိုတာအချိန်ပိုင်းပေါ့ ဝိပဿနာဉာဏ်ဖြစ်တဲ့အခိုက်အတန့်မှာအချိန်ပိုင်းပြုတ်တော့အချိန်ပြည့်ပြုတ်ပြုတ်ဖို့ကတော့အရိယာမဖြစ်တဲ့အခါကျတော့အဲ့ဒီအရိယာမဖြစ်ဖို့ဆိုတာလည်းဝိပဿနာဉာဏ်ခြေကားစပြီးတော့အစစ်စစ်ဆင်းဆင်းဖြစ်ပြီးတော့ရင့်ကျက်ပြည့်စုံမှအရိယာမညာလည်းဖြစ်လို့ရှိပါတယ်တတိအရိယာမညာဖြစ်သွားတဲ့အခါကျတော့အချိန်ပြည့်ပါလေကိလေသာအငုပြုတ်တယ်ကိလေသာမျိုးပြတ်တယ် ။ဥပမာဖြင့်တတ္တပတ္တိမဲ့ဆိုလို့ရှိရင်စေကာတိကြီးဝိจิကိစ္စသီလပရပရမစပေါ့။ယုံနာဒီပေါ်မှာပုဂ္ဂိုလ်တ attva ၅ကောင်းသူကောင်းဇီဝအတ္တလို့ထင်မှတ်တဲ့အစွဲပြီးတော့ဘုရားတရားသံဃာယရဏသုံးပါးပုံမှာယုံမှားတဲ့သဘောပေါ့လေငိုွယ်ခွဲနိုင်တဲ့သဘောပေါ့လေအဆုံးဖြတ်နိုင်တဲ့သဘောဝိသိကိစ္စပေါ့လေ ပြီးတော့မမှန်ကန်တဲ့နီးနဲ့မမှန်တဲ့အငိမ့်တကိုပေါ့လေဒီလိုရည်စူးပြီးတော့အထုတ်ကြတာဒီလိုရှိသေးတာဒီလပ္ပရပရမသခေါ်တာအဲဒါကိလေသာငြိမ်းချောင်းမှန်မှန်ကန်ကန်နီးတည်သွားတော့မှန်ကန်တဲ့ငြိမ်းချမ်းမှုလည်းပဲကိုယ်တွေ့ကြည့်သွားတော့မမှန်ကန်တဲ့နီးနဲ့မမှန်ကန်တဲ့ငြိမ်းချမ်းမှုမရှိဘူးဆိုတာပေါ့လေ ကောင်းကောင်းကြီးနားလည်သွားတယ်အဲ့ဒီသီလပရပရမသလည်းအဲ့လိုလည်းပြုတ်သွားတယ်ပြီးတော့အပယ်လားကြောင်းအကျဉ်းတဆုံးလောဘဒေါသမောဟဒါတွေလည်းပဲအကုန်လုံးပြုတ်သွားတယ်ဒီစိတ်တရားတွေပေါ့အဲ့ဒါတွေကတော့အပြတ်ကိုရှင်းလိုက်တာပဲလို့ဟုတ်အဲ့တော့အချိန်ပြည့်အပြတ်ရှင်းဖို့ဆိုတာအချိန်ပိုင်းအပြတ်ရှင်းနိုင်မှာအချိန်ပိုင်းပြတ်ရှင်းတာကတော့ကိလေသာတွေတစ်ဖြည်းဖြည်း အားနဲ့တော့ပြုလုပ်တဲ့သဘောပါပဲအားနဲ့ပြီးမှဥပဒနာဉာဏ်နဲ့ကိရိတာတွေအားနဲ့ပြီးမှအရိယာမင်းတွေကအပြတ်ရှင်းလို့ရပါတယ်ဒါမှအဲဒါကူဥပဒနာဉာဏ်တွေဖြစ်ရတယ်ဆိုတာတတလုံးတစ်ပါးလုံးတတန်တရားလုံးကမဟုတ်ဖဲနဲ့ဆွဲလန်းခဲ့တဲ့အစွဲတွေပေါ့ဒီဖြည်းဖြည်းအားနဲ့ပြတ်ပြီးမှအရိယာမင်းတွေအပြတ်ရှင်းလို့ရပါတယ်ဒါမှဒီတော့အရိယာမင်းတွေအပြတ်ရှင်းလို့တဲ့ပုဂ္ဂိုလ်ဟာ ရှေ့ဥစွာပေါ့လေယုံနာပိုင်ခြားခြင်းကစာတိညာလေးဖြစ်ပွားအောင်ပေါ့လေရှေ့ပိုင်းကအထုနေရပါတယ်အထုစရဲကခေါင်းပိန်ဟုပင်တိုင်းအာယုပေါ့လေထိုင်ပြီးတော့မှတ်တဲ့ခါမှာပင်တဲ့အာယုပရဏအာယုရှင်းရလျှောက်မှတ်တဲ့ခါမှာလည်းခြေထောက်စိတ်ကပ်ပြီးတော့ညာလန်းဘယ်လန်းချွတ်ချချွတ်လန်းချဒါဒီပင်တဲ့အာယုပေါ့ ခြားခြားအထွေထွေအာယုံပေါ့တင်ရှားဆုံးအာယုံတွေပေါ့လေအထုတ်ခါကြအဲ့ဒီတင်ရှားပေါ်လာတဲ့အာယုံနဲ့ရှိမှတ်တဲ့စိတ်နဲ့တက်အောင်လို့ရွယ်စုမှုဆိုတာပေါ့လေရွယ်တယ်ဆိုတာချိန်တာပါပဲမှန်းတာပါပဲချိန်တယ်မှန်းတယ်ဆိုတာတက်အောင်ပါပဲအဲ့ဒီရွယ်ရွယ်ချိန်မှန်းမှုပေါ့လေ စံသဘောဖြစ်တာမဟုတ်လို့သူ့ကိုစုဆိုတဲ့စကားလေးထည့်ပါပါစုစုဆိုင်ဆိုင်ဆိုတာပါစုစုဆိုင်ဆိုင်ဟုတ်ရွယ်စုတာပါချိန်ရွယ်ပြီးတော့စုစုဆိုင်ဆိုင်အဲ့ဒီသဘောလေးပါရပါတယ်စံသဘောစံသဘောမှာပါလို့ရှိရင်မရပါဘူးရိုးစကားနဲ့ပြောလို့ရှိရင်သူ့ကိုဝိတက်ကလို့ခေါ်ပါတယ်သို့သောနီလန်းကြချိန်ရတာမဟုတ်လို့သူ့ကို သမာသင်္ကပ္ပလို့ခေါ်ပါတယ်အတုဆမှာတော့ဘယ်လောက်ပဲချိန်ထားပြီပဲလို့အချို့အလွဲတွေပဲမရတာပါပဲနောက်လေ့ကျင့်မှမရတဲ့အခါကျတော့ဟောပေါ်တဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့ဟာရင်ဆိုင်တက်တယ်နေတော့မျက်နှာချင်းဆိုင်ဖြစ်ဖြစ်နေတော့အဲဒီရှိခွင့်အာရုံနဲ့ရှိမှတ်တဲ့စိတ်လည်းပဲထိထိမိမိဖြစ်နေတော့တာပါပဲ ရွယ်စုထားတဲ့သဘောကဝိတက်ခေါ်ပြီးတော့ပုတ်တိုက်ထိမိတဲ့သဘောကတော့ဥကြတာခေါ်တာပေါ့တဲ့ပြီးတော့အာယုနဲ့ထိထိမိမိဖြစ်နေပြီဆိုလို့ရှိရင်အဘိသနာအစာရတဲ့និဂရဏတရားတွေဟာဖြစ်ခွင့်မရပဲနဲ့ရင်းနေတော့တာပဲတော့ဟွန်းတမနစ်မှာဆိုလို့ရှိရင်စက္ကန့်ပေါင်း60ဆိုတော့တစ်စက္ကန့်မှာ ဗာမနစိတ်နဲ့တက်ပြီးတော့ထိတိမိဖြစ်နေအချိန်ပေါင်း60ပါလေအဲ့ဒီနိဝရဏကြီးကျင်းနေပါလေအဟန္တာကြီးကျင်းနေပါလေဟွန်းဒါလို့ရှိရင်အစိတ်ငြိမ်ညာတယ်အသိပညာလည်းပဲရှိနေအောင်သူကပြုလုပ်တတ်တယ်အဲ့ဒီလိုရုပ်ကြောင့်ပြုလုပ်တတ်တဲ့တရားတွေကျင်းနေတယ်ဆိုတော့ဟန္တာမှုလွတ်နေတာဉာဏ်မှု ညီညာအောင်ပြုလုပ်တတ်တဲ့တရားတွေကင်းတယ်ဆိုတော့စိတ်အစဉ်ဟာညီညာမှုမရှိဘူးပေါ့တတ်ဆင်နေတာပေါ့ဒီတော့အဲ့ဒါလေးတွေအလေးချိန်ရလာပြီဆိုလို့ရှိရင်နောက်တော့အာရုံနဲ့မစိတ်ကအထူးမချိန်ဆရပဲနဲ့အထူးတက်အောင်ပေါ့လေချိန်ရရတယ်မျိုးမဟုတ်ဖ ೇನೆ အလုံးလုံးတက်နေတော့ဟိုကပေါ်လာတဲ့အာရုံနဲ့ဒီကရှုရတဲ့စိတ်ကလေးနဲ့တခါတည်းချိန်တတ်ကြိုက်အလုံးလုံးချိန်တတ်ကြိုက်ဖြစ်လာတယ်အဲ့ဒါကတော့ ရှေ့ရှေ့ကချိန်ချိန်ပြီးတော့အလေးအကျင့်အနေနဲ့တော့လုပ်နေတော့နောက်လေ့ကျင့်တာရလာတဲ့အခါမှာအကျိုးအနေနဲ့ပေါ့လေပေါ်လာတဲ့ချိန်ကားကြိုက်မှုအဲ့ဒါသမစင်ကပ္ပအစစ်ပဲလို့ရတယ်သူဖြစ်နေတဲ့အခါမှာအာရုံမစိတ်နဲ့ချိန်ကားကြိုက်နေတဲ့အခါမှာကာမဂုဏ်အာယုန်လေးကို တွေးဆဆင်ခြင်တဲ့လူလာတဲ့ကာမဝိတ္တပေါ့လေအဲ့ဒါကြီးလည်းกินနေတော့တာပဲ ကောင်းတာတွေမြင်ကျင်တာကြားကျင်တာနားကျင်တာစားကျင်တာဖြည့်ကျင်တာကောင်းတဲ့ကောင်းတာတွေနာစားအဲမြင်ကြနာစားထိတွေ့ကျင်တာအဲ့ဒါအရှင်းမရှိဘူးအဲ့ဒီအနောက်ချက်တွေကျင်းနေတယ်သူတစ်ပါးပေါ်မှာမကျင်တတ်လို့ဖြစ်စီကျင်တာတတ်ကျင်တာဖြတ်ကျင်တာပေါ့လေဒါကဒေါသအရင်ခံပါဒေါသအရင်ခံတယ်တတ်ကျင်ဖြတ်ကျင်တယ်ဖြစ်စီကျင်တယ်ဒီဘက်ကဥဒ္ဒေဆိုတာလည်းပေါ်မလာဘူး သူများကိုကျင်းစေခြင်းလားဒုက္ခပေးခြင်းလားဝိဇ္ဇာဝိတ္တဆိုတာလည်းပေါ်မလာဘူးလွဲမှားတဲ့မိစ္ဆာဝိတ္တ၃မျိုးပေါ့အဲ့ဒါမျိုးကျင်းနေတယ်အောင်လည်းမသိနဲ့ချိန်လိုက်ကြပြီးတော့တဲတိုင်းတဲတိုင်းပေါ်နေအဲ့ဒါကြီးကျင်းနေတာဒါသရောင်းစိတ်တွေမွေးနေတာပဲသရောင်းစိတ်တွေဝင်နေတာပါလို့လို့တဲ့ပြီဆိုလို့ရှိရင်သဘောခံသိလာတော့တာပါအမှားအဖြစ်အောင်းတာမှတ်လိုက်လို့ရှိရင် တောက်တဲ့သဘောနဲ့သွားပြီးတော့ကျဲ့နေလို့ရှိတောက်မှန်းသိလာတယ်တင်းတဲ့သဘောနဲ့သွားတဲ့လည်းတင်းမှန်းသိလာတယ်လှုပ်ရှားတဲ့သဘောနဲ့သွားပြီးတော့တဲ့နေလို့ရှိရင်လှုပ်ရှားမှုသိလာတယ်ဒါတဘာဝခံနေသိလာတာပေါ့အဲ့ဒါသမာဓိရှိခေါ်တာပဲမှန်စွာမြင်သိတာအမြင်မှန်ခေါ်တာပေါ့အာယုနဲ့မှတ်စိတ်နဲ့တဲ့တဲ့သမာဓိကပ္ပဖြစ်ပြီဆိုလို့ရှိရင်သမာဓိရှိလည်းဖြစ်လာတာပဲအင်းအဲ့ဒီနှစ်ခုကိုတော့ ပညာခန္ဓာပညာအုပ်စုတရားလို့ဆိုပါတယ်ပညာစိတ်ခါလို့လည်းဆိုပါတယ်ပညာသာသနာလည်းဆိုပါတယ်ဒီမှာလည်းလည်းဆိုလို့ရှိရင်တော့ပညာဘောဓိတွေပေါ့ဟိုတွေးခေါ်တဲ့ပညာမျိုးမဟုတ်ဘူးတကယ်ဘာဝနာပညာခေါ်ရတယ်တော့အဲသူတို့ဖြစ်သွားတဲ့အခါမှာပိုင်နိုင်စွာရှိမိတဲ့အာရုံပေါ်မှာကိလေသာအငုတ်ပြတ်သွားတယ်ကိလေသာမျိုးပြတ်သွားတယ်ကိလေသာမျိုးမကြတော့ဘူးနားပါပဲ တာပြီးတော့ကိုစိတ်ကစိတ်ကျဲသွားတယ်တပထဖြစ်တဲ့အခါမှာပရိယုဌာဏကိလေသာတွေဖြစ်ခွင့်မရခုနအတိညာလေးဖြစ်တဲ့အခါမှာကိလေသာ မျိုးပါပြတ်တိတ်ကိုတန့်ရှင်းသွားတာပဲအဲစိတ်ဆင်လေးတွေကြာလာနေတာပေါ့တော်ကောင်းစိတ်ကလေးတွေဖြစ်နေတာပဲတိတ်အားရစရာကောင်းလားတမနစ်မှဆိုရင်စက္ကန့်ပေါင်း60တစ်စက္ကန့်မှာတော်ကောင်းစိတ်ကလေးတန့်ရှင်းတဲ့စိတ်ကလေးတွေဖြစ်သွားတယ်ကြည့် ချိန်ပေါင်း60ပဲတန်ရှင်တဲ့စိတ်ကလေး9မိနစ်ဖြစ်လို့ရှိရင်300တနားတနားရီလောက်ဆိုရင်3600ပေါ့လေသို့သောစက္ကစက္ကတော့မဖြစ်ဘူးပေါ့လေအကြောင်းညွတ်တဲ့အခါပေါ့လေအောင်လည်းမစိတ်နဲ့ချိန်သားကြိုက်ပြီးတော့စိုက်ကြသွားတဲ့အခိုက်အတန့်လေးမှမှသူအတိညာဖြစ်တာမှတ်တိုင်းတော့လည်းအတိညာမဖြစ်ပါဘူးလားထိရှားတဲ့ပုံစံတစ်ခုထုတ်ပြပါဦးမယ်ဆိုကြပါစို့အကြောင်းရှိလို့လက်ဖြစ်ဖြစ်ခြေဖြစ်ဖြစ်ကိုယ့်ရဲ့အခါမျိုးမှာပေါ့လေ အဲ့ဒီကိုယ်ဆက်ကာလမှာအခုလိုတိဋ္ဌာန်နည်းနဲ့မရှိပါဘူးဆိုလို့ရှိရင်ဘာမှမသိပါဘူးသို့တော့သိတာကတော့ငါကိုယ်နေတာကိုယ်တာကငါပဲဆိုတာဒီလိုတော့သိတယ်ကိုယ်တာကလက်ပဲခြေပဲဆိုတာပုံသဏ္ဍာန်အနေနဲ့တော့ဒီလိုတော့သိတာပါလေအဲ့ဒီဒီမျိုးတော့အလေးချက်ပေါ့သိတယ်ဘာမှတန်ဖိုးရှိတဲ့အဖြစ်မဟုတ်ပါဘူးအမှန်ကတော့ကိုယ်သက်ခဏမှာနာနဲ့ယုတ်တွေပေါက်ဆက်ပြီးတော့ဖြစ်နေတာ ဘောဆဖြစ်ပုံကတော့ကိုယ်စက္ခဏမှာကိုယ်ကျင်တာကိုယ်ကျင်တာကစိတ်ကကိုယ်ကျင်တာနာမ်ကကိုယ်ကျင်တာလေယုတ်ကကိုယ်ကျင်တာဟုတ်နာမ်ကကိုယ်ကျင်လို့ယုတ်ကလိုက်ပြီးတော့ကိုယ်သွားတာပါလေကိုယ်ရဆိုတဲ့သဘောကတော့တောက်တာတွေတင်းတာတွေယော့တာတွေတွန်းတာတွေကန်တာတွေဒါတွေပါပဲစာသဘောနဲ့ပြောမယ်ဆိုရင်ရှင်ဝါယောတတ်ပေါ့လေတက်ခေါ်တာပါလေဒီမှာ အရာသုံးပါးနဲ့ပြောမယ်ဆိုလို့ရှိရင်တော့တောင်းတာရော့တာတွန်းတာကန်တာလှုပ်တာဒါတွေပါပဲတရားပြောတဲ့ခါကျအဲ့ဒီလိုပြောရတာပါပဲဒီမှာလေရလို့ဝါရော့တတ်တယ်လို့သွားပြောလို့ရှိရင်လက်တွေ့မကြဘူးဒါတော့ကိုယ်စိတ်ခဏမှာကိုယ်ကျင်တာကိုယ်တာဒီနာနဲ့ရုပ်နှစ်ခုထင်ရှားနေတယ်လက်ပဲကိုယ်ကိုယ်ခြေောက်ပဲကိုယ်ကိုယ်ပေါ့လေ ထို့အတူပဲထိုင်တဲ့ခါထားတဲ့ခါမှလည်းပဲထိုင်နေတာထိုင်တာထကျင်တာထတာငဲ့တဲ့ဆောင်းတဲ့ခါမှလည်းငဲ့ကျင်တာငဲ့တာဒါမျိုးကြွကျင်တာကြွတာလှမ်းကျင်တာလှမ်းတာချကျင်တာချတာဆိုတာဒါအမှန်ထင်ရှားပါလေနာနဲ့ရုပ်တိတ်ကိုထင်ရှားပါလေဒါကွေးမိပြုကွေးကျင်မှုကွေးမှုနှစ်ဖြာနာရုပ်ပါဆိုတာပါလေကွေးတော့မယ်အပြုမှာကွေးကျင်တာကနံ ကွေးတာကယုတ်ဒီနာနဲ့ယုတ်နှစ်ပါးကိုသိဖို့ရသူတို့ဖြစ်ဆက်မှာလိုက်ပြီးလည်းရှိပါတယ်သူတို့ဖြစ်ဆက်ဆိုတာဘာလို့ကွေးခြင်းနဲ့စိတ်နဲ့ကွေးယုတ်အစဉ်စဉ်ဖြစ်ဆက်အဲ့ရသုံးကနဲ့ပြောမယ်ဆိုလို့ရှိရင်ကွေးတဲ့ခိုက်တံဒါပေါ့ကွေးတဲ့ခိုက်တံမှာဒီနာနဲ့ယုတ်တရားတွေရှိနေတာဖြစ်တော့အဲ့ဒါတွေကိုသိကြသိကျင်လို့ရှိရင်သူတို့ဖြစ်ဆက်လိုက်ရှိအဲရှိတဲ့အခါမှာချိန်လက်ခဲ့ရမယ်စိတ်အားလည်းဆက်ရမယ် သူတို့ပေါ်ကစိတ်အားစိုက်ချိန်ကြိုက်မြဲစွာရှုမှတ်ပါသူတို့ပေါ်တော့မှာချိန်ပြီးတော့အားစိုက်ပြီးတော့ရှုရတာချိန်လာကတော့အယုံနဲ့တဲ့ဖို့ကိုယ်ရဲ့ခိုက်တံမှာရှိနေတဲ့ကိုယ်ရှင်လာနဲ့ကိုယ်ရတာနဲ့ပေါ့လေဒါနဲ့တက်တယ်သွားဖို့ပေါ့လေဆိုင်အောင်ရောက်အောင်လို့လည်းပဲအားစိုက်ရမယ်တွန်းအားပေးရမယ်ကွာဒါလည်းအရေးကြီးတာပဲကွာဟုတ်ကိုယ်မိကိုယ်ရင်ကိုယ်မှုနှစ်ဖြာ နာယုတ်ပါဆိုတာနာနဲ့ယုတ်တွဲပြီးတော့ဖြစ်နေတာအဲ့ဒီခိုက်တန်တွဲဖြစ်ရဖြစ်နေတဲ့ဟာကိုသူတို့ဖြစ်တယ်လက်ရှိရတာလက်ရှိတော့ဘာမှမတည်အောင်တော့ဘာမှမဖြစ်အောင်တော့အဲ့ဒါလေးမှတ်မိနေတယ်ဆိုရင်စိတ်ကငြိမ့်နေတော့တာပဲဘယ်မှမပြေဘူးဘယ်မှမပြတ်ဘူးစိတ်အငြိကြီးကင်းဝေးဆင်ခြင်နေရတယ်အဲ့ဒါချက်ချင်းအမျက်ထွက်လာတာစိတ်အငြိကြီးကင်းစင်ဝေးတန်ရည်အမှန်ပါသလားစဉ်းစားကြည့် ရေကြီးတွေကင်းတယ်ဆိုတာစိတ်တန့်ခြင်းတယ်ဆိုတာအမှန်သင်ရှားတာပဲတော့အမိမိစိတ်ကိုလည်းရောက်ရမခါရအောင်ကိုယ်တဲ့ခိုက်တာမှာတေးသေးချာချာချိန်လိုက်တဲ့တရားဆိုင်ပြီးတော့ဆွဲပြဆိုတာရှုတော့ရှုအောင်မှာစိတ်ကလေးစိုက်ကြနေပြီဆိုရင်ဒီရဲ့စိတ်ကိုဗျာမတံဖြစ်အောင်ဟိုပြည့်ဒီပြည့်မပြည့်ရအောင်ထိန်းချုပ်လိုက်တာပဲအဲ့ဒါစိတ်အကောင်းဆုံးဆုံးမတဲ့နည်းပဲတော့ဟာပါပဲဟမ်ဒီမှာဆွမ်းအားတွေလည်းထွက်သွားတယ်ချိန်လိုက်ကြိုက်ဆွမ်းအားလည်းထွက်သွားတယ် ဒါတော့ရှုခွင့်အောင်ရှုရတဲ့စိတ်ရောက်သွားအောင်အဲဝိရိယစွမ်းအားလည်းပဲထုတ်ပြီးသားဖြစ်သွားတယ်ဆွဲပြစွာရှုတဲ့တတိလည်းပဲတတိပလာလည်းထုတ်ပြီးသားဖြစ်သွားတယ်ဆွဲပြစွာရှုရအောင်ကစိတ်ကလေးစိုက်ကြတော့စိုက်ကြသွားတယ်တမာတိပလာပေါ့တမာတိစွမ်းအင်လည်းပဲထုတ်ပြီးသားဖြစ်သွားတယ်ဒီမှာအဲ့ဒါလေးတွေထွက်လာတော့ဘုရားခွဲပြတဲ့အတိုင်းပေါ့လေဘာညီချင်းမှမရှိဘူးပေါင်းလိုက်အရင်လည်းပဲအဆန့်ကျင်ဘက်ဒီပဲထုတ်နေတယ် တစ်ခုချင်းတစ်ခုချင်းအနေနဲ့လည်းပဲအဲအသီးသီးပေါ့လေသူတို့စွမ်းရည်လေးစွမ်းရည်လေးနဲ့ပဲနေတာတိတ်ထင်ရှားတာပဲ။နောက်ကိုယ်ချင်းတဲ့နန္တရားလည်းသိလာတယ်။ကိုယ်ရဲ့ရုပ်အစဉ်စဉ်လည်းသိလာတယ်။ကိုယ်ချင်းတဲ့နန္တရားနဲ့နန္တရားအစဉ်စဉ်နဲ့ကိုယ်ရုပ်အစဉ်စဉ်တောက်လျှောက်တစ်ခါလည်းသိသွားတာပဲ။နောက်အတိညာဉ်ကြီးရင့်ကျက်လာတဲ့ခါကျတော့ ကိုယ်ကျင်တာကအကြောင်းလန်တရားကိုယ်တာကအကျိုးရုပ်တရားဆိုတော့ဒီလိုလေးခွဲခြားပြီးတော့သိလာတယ်ဆက်ပြီးတော့ရှုလို့ဝိရိယတတိသမာဓိတွေအားကောင်းလာရင်အားကောင်းတဲ့လောက်အဟောင်းပြအတိဆက်ပုံလေးပေါ့လေကိုယ်ကျင်တဲ့စိတ်အစဉ်စဉ်လေးတွေအဟောင်းပြသွားပြီးအတိဆက်ပုံလေးတွေကိုယ်ရုပ်အစဉ်စဉ်လေးလည်းအဟောင်းပြပြီးတော့အတိဆက်သွားပုံလေးပေါ့လေအမြဲပုံလေးလည်းသိလာတယ်တေးသေးချာချာလုပ်ကြည့်တေးချာလုပ်ကြည့်လို့ရှိရင်ဘုန်းကြီးပြောတာကမှလဲနေပြီအတိတွေကမရလာမှာတော့ အဲဒီခါကျလို့ရှိရင်သူသဘောတိုင်းသူဖြစ်ဖို့နေသိလာမယ်။ဟွန်းနှစ်သိအာရခုတွေလည်းဖြစ်လာမယ်။စိတ်ဆွမ်းအားရင်အောဝဲကောင်းလောက်အောင်ပဲကလည်းထူးထူးခြားခြားဖြစ်လာတတ်ပါတယ်။စိတ်နဲ့စိတ်ထားတွေကိုဒီလိုနည်းနဲ့ပြုပြင်ပေးနိုင်မှထူးထူးခြားခြားကြီးတန့်စင်လာနိုင်ပါတယ်။မပြုတ်ပြင်ပင်ကိုတိုက်ထားလို့ရှိရင်တော့အလိုလိုတော့စိတ်ကတန့်စင်လာမှာမဟုတ်ပါဘူး။ဒါတော့သိကြပါတယ်။ဒါတော့အခုလိုတန့်စင်ကိုကြုံတဲ့အခါမျိုးမှာ ဉာဏ်တို့တန်ဖိုးထားပြီးတော့ယုံကြည်တည်လှုပ်ဖို့သိအရေးကြီးပါတယ်စိတ်နဲ့စိတ်ထားတွေကိုပြင်ရမှာဖြစ်တယ်လို့ရုပ်ကိုလည်းပဲပြင်ရပါတယ်ရုပ်ပြင်ရတယ်ဆိုတာကအာစာရအကျင့်အနေနဲ့ပေါ့လေလူမျိုးတွေအကျင့်အနေနဲ့ကျင့်ရတာရှိတယ်ဓမ္မသဘော အရာပေါ့လေကျင့်ရတာမျိုးလည်းရှိပါတယ်လူမျိုးတွေအကျင့်စရအနေနဲ့ကျင့်ရတဲ့ဟာမျိုးကတော့ဘဝစာဝတ္တာတွေပြောဆိုတာတွေ ရေမောတာတွေစတာတောက်တာတွေစသည်ပေါ့လေတော့အဲ့ဒါတွေအတရေရှိအောင်တင့်တယ်အောင်ပေါ့ဂုံရှိအောင်ဒါတွေပြုလုပ်ရပါတယ်တတိထားပြီးတော့လေးလေးစားစားနဲ့ပြုလုပ်ရင်ပြုလုပ်တော့ရုပ်ဟာရုပ်ကိုပေါ့လေအခုလိုဖြစ်ပြင်လိုက်လို့ရှိရင်လူတယောက်ရဲ့ကိုယ်ကြီးသွေးကိုယ်ကြီးကိုယ်သွေးဟာအလိုလိုပဲတိုးတက်လာတယ်ဒါကတော့အာစာရပိုင်းဆိုင်ရာပါသူကတော့ လူရုပ်အလိုက်အကျင့်စရိုက်ပြုပြင်ရတဲ့ဟာပါလေကတော့တီလာနဲ့မဆက်သေးပါဘူးကိုယ်ကိုပြုပြင်တယ်ရုပ်ကိုပြုပြင်တယ်ဆိုတာတီလာပိုင်းဆိုင်ရာပါတီလာပိုင်းဆိုင်ရာကပြုမှပြောမှတွေပေါ့လေတောက်ခုခုမိစ္ဆာစရကာမဟုလိမ်ဟုရန်တိုက်ဟုဆင်းရဲတိုင်းထွားမှုပြီးတော့အကျိုးပဲစကားတွေပြောဆိုမှုဒါတွေပေါ့ကိုယ်နဲ့နှုတ်နဲ့ပတ်သက်တဲ့ဟာတွေဒီမှာရုပ်ပိုင်းဆိုင်ရာခေါ်ပါတယ် အဲ့ဒါကြီးကြည့်ပြရတာပါဒါကြီးမကျွလုံမိအောင်မမှားမိအောင်ပေါ့လေစောင့်ကြည့်ရတာပါအဲစောင့်ကြည့်ရင်စောင့်ကြည့်ရတော့ကိုယ်ခုလည်းပဲဆင်ကျဲလာတယ်နှုတ်ခုလည်းပဲဆင်ကျဲလာတယ်တော့အဲ့ဒါတိလခေါ်ပါတယ်ဒါလေးထားလုပ်ပြရပါတယ်အဲ့ဒီတိလအဲ့ဒီတိလဟာလူတွေမှာဆိုလို့ရှိရင်အများအားကတော့ငါးပါးတိလပါပဲငါးပါးတိလဟာလားလူတိုင်းအဖို့သိလို့အပ်ပါတယ် လူတိုင်းဆိုလို့ရှိရင်လူရင်းဝေးဘာသာမရွေးပါပဲအကုန်လုံးပါပဲဒါလူကျင့်ကိုလူစည်းကမ်းပါပဲလူကျင့်ကိုလူစည်းကမ်းဟာအဲ့ဒီစည်းကမ်းနဲ့အညီနေနိုင်တဲ့ပုဂ္ဂိုလ်လူရည်တွေလည်းပဲတောက်ပြန်သွားလူစင်တန်းလည်းမြင်မသွားအောင်ပိုက်ချတတ်မှတ်ပေးတဲ့စံတစ်ခုပဲလူစည်းကမ်းနဲ့ညီရင်လူအည်တွေတောက်ပြန်လာတယ်လူအစင်တန်းတက်လာတယ်မညီလို့ရှိရင်လူရည်တွေမေ့ဖိပြီးတော့လူစင်တန်းလည်းကျသွားတယ် အဲ့ဒါသိအရေးကြီးပါတယ်အဲ့ဒါကတော့ဒါသီလပိုင်းဆိုင်ရာပေါ့လေအကျင့်ပေါ့စောင့်စည်းရတဲ့အပိုင်းပေါ့လေခုနအလေးကျင့်လို့ရမယ်အစာရအပိုင်းပေါ့အပိုင်းနှစ်ပိုင်းရှိပါတယ်ဒါအစာရအပိုင်းစာရတောက်တာဝတ္တချိုးအချိုးကြဝတ္တယုံနဲ့တန်တရှင်နေကြယုံနဲ့မလုံလောက်ပါဘူးသို့သောကြည်ကောင်းရှိကောင်းပါလေဒါတော့ဘလောက်ပဲကြည်ကောင်းရှိကောင်းအောင်ကိုယ့်ကိုပြုကြည့်ပေးမယ်လို့လူကျင့်နေလူအကျင့်နေပြည့်နေလို့ရှိရင်တော့ အဲဘာမှမထူလာပါဘူးအဲလူချင်းအရေးကြီးပါတယ်တော့အထူးသဖြင့်အခုလိုအထက်တန်းစားတရားတွေအထုတ်တဲ့အခါမှာဆိုလို့ရှိရင်ဒီတိလအသိအရေးကြီးတယ်တိလထိုင်ရတယ်ယဟန်ဖြစ်ဖြစ်လူဖြစ်ဖြစ်တိလစောင့်စည်းရစောင့်ရတယ်အစားစားတဲ့အခါမှာပါဇက်ကနေခန္ဓာဘုတ်ကနေအစာသွင်းရတာဖြစ်တော့ခန္ဓာမရှိအစာသွင်းလို့မရဘူးခန္ဓာရှိမှာခန္ဓာမှာအနာတရားဖြစ်နေလို့ရှိရင်လည်းသွင်းလို့သိမလွယ်ဘူးအဲတော့ပါဇက်ပေါက်လုံလောက်တဲ့ အဲလုံလောက်မှုကလည်းရှိရမယ်တာယအနာတွေကလည်းကင်းရမယ်လို့ပြောတာဒါမှအစာသွင်းလို့ရတယ်ထို့အတူပဲတိလပစ္စပေါ့ရှိမှတမာတိဉာဏ်တူတွေဒီထဲမှာထည့်သွင်းလို့ရပါတယ်တတိယဖြစ်လည်းပဲတိလဟာတန်စွမ်းတဲ့တစ်ပင်နဲ့တူတယ်တန်စွမ်းတဲ့တစ်ပင်ဟာခိုင်းလည်းမကျိုးပင်စရာလည်းကောင်းလိုအပ်တဲ့အဲရေတို့ဒီဩဇာတို့ဘာတို့ဒါတွေပြည့်စုံနေလို့ရှိရင်ဖုံဖူဖြူဖြူတည်တယ် ကိုင်းကျိုးနေပြီဆိုလို့ရှိရင်တော့အဲ့ဒီကျိုးနေတဲ့ခါရမသိတော့မကျိုးပြီပဲလို့ကိုင်းကျိုးနေလို့ရှိရင်လည်းပဲလုံလုံလောက်လောက်မသိတော့ဘူးဘုံဖြူဖြူမသိတော့ဘူးဒါလိုပဲသီလကိုင်းကျိုးနေမယ်ဆိုရင်သမာဓိပညာအတိအပွင့်တွေပေါ့လေလမ်းနဲ့ဆက်စားမရှိဘူးအဲသီလကျိုးသွားပြီဆိုလို့ရှိရင်လည်းကျိုးတဲ့ခါရအတိမသိတယ်လို့ပေါ့လေသီလကျိုးသွားလို့ရှိရင်ကျိုးတဲ့သီလကနေပြီးတော့သမာဓိပညာအတိအပွင့်တွေဘယ်တော့မှမထွက်တော့ဘူးအဲ့ဒါသိရေးကြည့်ပါလေ အဲ့ဒီသီလလုံခြုံတော့လူတွေအာသာတာလည်းပြည့်စုံပြီဆိုလို့ရှိရင်ရုပ်တွင်စရတယ်လို့ခေါ်ပါတယ်အမတ်တွေပါလို့အတိတွေဖြစ်နေလို့ရှိရင်ဒါစိတ်စဉ်ကြလာတယ်ခေါ်ပါတယ်အဲ့တော့အာသာရအကျင့်လည်းရှိပြီစောင့်စည်းမှုသီလအကျင့်လည်းရှိပြီဆိုလို့ရှိရင်ရုပ်တွင်လှပ်ပါတယ်လို့ခေါ်ပါတယ်အမတ်တွေပါနေလို့ရှိရင်စိတ်စဉ်ကြလာတယ်လို့ခေါ်ပါတယ်အဲ့တော့နှမျိုးလုံးရုပ်တွင်လည်းလှပြီစိတ်စဉ်လည်းလှစိတ်စဉ်လည်း အဲကြာလာပြီဆိုလို့ရှိရင်မလိုသေးတော့ကောင်းနေပြီပေါ့အဲ့ဒါသူတော်ကောင်းအဲသူတော်ကောင်းဖြစ်အောင်လုပ်နေတဲ့အကျင့်တွေပဲဒီမှာအမှန်ကောင်းပါလေသူက